သာသနာတော်နှစ်2565နှစ်ယမတက္ကရာ1383ခုနှစ်နရောလာဇန်15ရက်2021ခုနှစ်ဒီဇင်ဘာလ18ရက်နေ့တွင်အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်ကာမအာယုံကိုဆွန့်လွတ်ပါ ရသော်ဖျားကိုယ်တိုင်ဟောကြားခဲ့ပြီးနောက်ရသော်ဖျားကိုယ်တိုင်ပြန်ပြီးနာယူခဲ့တဲ့နာနာယူနာယူခဲ့တဲ့တုတ်တန်16ခုကနေပြီးတော့မနေ့ကကာမတုတ်တန်ကိုဟောတာဖြစ်တယ်ဒီကနေ့ဂုဟထကလို့နာမည်ပေးထားတယ်ဂုဟအစားဟောမလို့တော့လှိုင်ဂုလို့အဓိပ္ပာယ်ရတယ် အထက်ကဆိုတာတရားပုတ်ပေါင်း၈ခုပေါင်းထားဂါထာ၈ပုတ်ပေါင်းထားလို့အထက်ကအုပ်စုရဲ့နာမည်ကိုအထက်ကဝက်ကလို့နာမည်ပေးထားတယ်တသုတ်တသုတ်မှာဂါထာပုတ်ပေါင်း၈ခုစီ၈ခုစီရှိလို့16သုတ်တဲ့အခုဒုတိယမြောက်သုတ်ကိုဂုဟတခဂုဟဆိုတဲ့စကလုံးကအစပြုတဲ့ဂါထာ၈ပုတ် ပါဝင်တဲ့တရားလို့ဆိုလိုတယ်အဲ့ဒီတရားကိုမှတ်လို့လွယ်အောင်လို့ကာမအာယုံကိုဆွတ်လွတ်ပါမနေ့ကလည်းကာမအာယုံနဲ့ပတ်သက်ပြီးတော့ဟောတာဖြစ်တယ်အော်ကာမအာယုံကိုဆွတ်လွတ်ပါလို့ဆိုတာကာမအာယုံဆိုတာထပ်ရှင်းပြရမယ်ဆိုရင်မျက်စိကမြင်ပြီးလိုချင်စရာ ကောင်းတဲ့အဆင်းအာယုံနားကနားထောင်ပြီး နှစ်သက်เสียကောင်းတဲ့အတန်အာယုံနှခမ်းနှခေါင်းကလမ်းရှူရတဲ့နှစ်သက်เสียကောင်းတဲ့အနံ့အာယုံလျှာနဲ့လျှရတဲ့ကောင်းမြတ်တဲ့အရာသာအာယုံနဲ့ခန္ဓာကိုယ်ကထိတွေ့ရတဲ့အထိတွေ့အာယုံလောကလူတွေဟာအဲ့ဒီအာယုန်တွေပေါ်မှာပဲမမောတွေ့တာပြီးတော့နေကြတာဖြစ်တယ်။ရုံမထွက်နိုင်ကြဘူး။မျက်စိကအလှပဝှရှာကြည့်တယ် နားကตาရတဲ့အတန်တွေကိုနားထောင်တယ်နှာခေါင်းကမှုကြိုက်တဲ့အနံ့တွေလျှာကကြိုက်တဲ့အရာဓာတ်တွေခန္ဓာကိုယ်အထိတွေ့တွေခြုံလိုက်လို့ရှိရင်ဒီ၅မျိုးကိုကာမဂုဏ်အာယုံကိုကာမဂုဏလို့ခေါ်တယ်။ဘာကြောင့်ကာမဂုဏဆိုတာခေါ်ရတာတော့ဆိုလူတွေနှစ်သက်မြတ်လို့ပြီးဒုချစ်စရာကောင်းလို့ကာမ စိတ်ထဲမှာဆွဲပြီးတော့နှောင်ဖွဲ့ထားရသောကြောင့်ခုဏအဲ့ဒီစကားနှစ်ရပေါင်းပြီးကာမခုဏကာမဂုဏ်လို့ခေါ်တယ်နော်ကာမခုဏဆိုတာနှစ်သက်စရာကောင်းပြီးစိတ်ကိုစိတ်လူရဲ့စိတ်ကိုအာယုန်ထဲမှာအာယုန်နဲ့ကွဲမတော်အောင်ဆွဲဆောင်နှောင်ဖွဲ့ထားလို့ခုဏလို့သုံးတာဖြစ်တယ်ဂုဏ်ရှိလို့ကာမဂုဏ်လို့ခေါ်တာလည်းမဟုတ်ဘူး တချို့အတိပ္ပယ်ဖွင့်တယ်လို့ကာမဂုဏ်ဆိုတာကာမဂုဏ်နဲ့မကာလို့ရှိရင်မကုံဘူးဆိုတဲ့အတိပ္ပယ်လည်းမဟုတ်ဘူးကာမဆိုတာလူချင်းစရာအာယုံခုနဆိုတာစိတ်ထဲမှာစွဲပြီးစိတ်ကိုနှောင်ပွဲထားတတ်တယ်လို့ဒီလိုအတိပ္ပယ်နဲ့မှတ်သားရမှာဖြစ်တယ်အဲ့တော့ကာမဂုဏ်အာယုံ၅ပါးဆိုတာမြန်မာစကားမှာလည်းပြောလို့ရှိကြတယ်အဲ့ဒီကာမဂုဏ်အာယုန်တွေဟာခြေနဲ့ခြေနဲ့ဆရာတွေရှိသလိုပဲ မကျေနပ်စရာတွေလည်းရှိတယ်ကျေနပ်ခြင်းမကျေနပ်ခြင်းနဲ့ရောထွေးနေတဲ့ဒီအာယုန်တွေကနေလွတ်မြောက်ဖို့အတွက်ထွက်ရလမ်းလည်းရှိတယ်ဆိုတာကိုဒီသုတ်တံမှာမြတ်စွာဘုရားဟောထားတာဖြစ်တယ်အဲ့တော့ဒီသုတ်တံဖြစ်ပေါ်လာခြင်းအကြောင်းကတော့တရားနာပရိသတ်တွေကိုဟောတာမဟုတ်ဘဲနဲ့ရှင်ဘိနောလပါရထွားစနဲ့ နှစ်ပါးထဲမှာမြတ်စွာဘုရားရှစ်ပိန်လောလဗရတော်သာကိုခန္ဓာကိုယ်ကြီးကြောင်းထဲမှာပဲပြောပြတဲ့တုတ်တန်လို့ဒီလိုပြောအောင်ဟောပြမဲ့တုတ်တန်လို့ဆိုလို့တယ်ပိဋကတ်ထဲဟောတာမဟုတ်ဘူးအဲ့တော့ဒီသုတ်တံဖြစ်ပေါ်လာတဲ့အကြောင်းကတော့ရသော်ဗျာလက်ထက်ကကောသပီပြည်မှာဥဒေနဘရင်အုပ်ဆိုးတယ် ဘုရားလက်ထက်ကအိန္ဒိယနိုင်ငံမှာဧကရိပယေဆိုတာအိန္ဒိယဗုဒ္ဓဇင်းဆိုတဲ့စာအုပ်ထဲမှာရေးထားတာလေးခုပဲရှိတယ်ကဧကရိပယေအုပ်ချုပ်တာဧကရိပယေကိုမောနလို့ခေါ်တယ်မောနာဂီကယ်စနစ်နဲ့အုပ်ချုပ်တဲ့နိုင်ငံ၄နိုင်ငံပဲရှိတယ်တခုကဘာလို့ဆိုရင် တာဝတိမျိုးကိုဗဟိုပြုပြီးအုပ်ချုပ်တဲ့ကာတိကောသလနှစ်တိုင်းကိုအုပ်ချုပ်တဲ့ကောသလဘုရင်အင်္ဂါတိုင်းနဲ့မကရတိုင်းကိုနှစ်တိုင်းအုပ်ချုပ်တဲ့ရာဇဂုံမြို့မှာဗဟိုပြုပြီးတော့ထိနှံ့ယုံဆိုင်တဲ့ဖိမိတာရာဘုရင်ဟိုးတောင်ပိုင်းကအဝန္တိတိုင်းကိုအုပ်ချုပ်တဲ့သန္နပိစောတာဘုရင်နဲ့ ကုတီဘက်ကတိုင်းတို့ကောသမီပြည်တို့အဲ့ဒီဒေသတွေကိုအုပ်ချုပ်တဲ့ဥတေနဘယင်တို့ဘယင်စနစ်ကိုထင်ရှားတဲ့ဘယင်စနစ်အတိုင်းအုပ်ချုပ်တဲ့ထင်ရှားတဲ့ဘယင်ဟာ၄မျိုး၄ဦးရှိတယ်လို့ရေးထားတာပေါ့နော်တော်တော်မထင်မရှားဘယင်တွေလည်းရှိသေးတယ်ပေါ့အဲ့တော့သူတို့၄ဦးကတော့ထင်ရှားတယ်ဥတေနမင်းဆိုတာ ဟဋ္ဌိကန္တစောင်းတီးလိုက်လို့စောင်းနဲ့မန္တန်တက်ကိုတတ်တယ်စောင်းတီးပြီးမန္တန်ရွတ်လိုက်လို့ရှင်ဆင်ရိုင်းတွေဟာသူ့စီကို ရောက်ရှိလာကြတယ်တွေ့ဘူးကြလိမ့်မယ်အိန္ဒိယကပလွေမှုတ်တဲ့အခါမွေတွေလာတာဆိုတာလေအဲ့ဒါလိုပဲသူကစောင်းတီးလိုက်လို့ရှင်တောဆင်ရိုင်းတွေဟာသူ့စီရောက်လာကြတယ်ဆင်ရိုင်းတွေကိုခေါ်တဲ့မန္တန်နဲ့ စောင့်တိခြင်းအတက်ကိုသူကကြွန့်ကျင်တယ်ဒါကြောင့်မို့ဆင်ဟာစစ်ပွဲမှာအသုံးချလို့ဆင်မောင်းများစွာဥသိနိုင်လို့ထိုခေတ်ကဥဒိနာဘီရင်ဆိုတာထင်ရှားတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗမာပြည်မှာ38မိနစ်ပါသလားမသိဘူးဥဒိဏတ်ဆိုတာလေဥဒိဏတ် ဆင်စီးတဲ့ယုံနဲ့ဥဒိဏဆိုပြီးတော့38မင်းနဲ့မှပါတဲ့ဥဒိဏဆိုတာဒီဥဒိဏဘယင်ကိုရည်ညွှန်းတာပါ ပမာနဲ့တော့မဆိုင်ဘူးအိန္ဒိယကဟာပဲအဲ့ဒီဥဒိဏဘယင်ကကောသမီပြည်မှာအုပ်စိုးတယ်ကောသမီပြည်ကဒီကနေ့ခေတ်မှာလည်းပဲမြို့ဟောင်းနေရာတစ်ခုရှိတယ်ဒီကနေ့အခေါ်နဲ့ဆိုလို့ရှိရင်အန်လဟာဘတ်လို့ခေါ်တယ် အလာဘမြို့တာမာကောသမီပြည်ရဲ့တိရဌာနပို့ပြီးတော့တေချာတာတော့ခောတိတာယုံကျောင်းတည်တဲ့နေရာကိုခနေ့လည်းပဲသူတို့ခောတိတာရံလို့ခေါ်တယ်သူတို့ခောစီတာရံဆိုပြီးတော့ဆိုင်းမုတ်တက်ထားတာရှိခင်းကမြင့်နဲ့ယမုနာမြင့်အဆုံကလေးမှာဒီခောတိတာယုံကျောင်းဆိုတာရှိတယ်ပေါ့အဲ့တော့ သူနဲ့ပတ်သက်ပြီးတော့ပိန်ဒေါလပရဒဝဇဆိုတဲ့ယဟန္တာပထေယဒီယဟန္တာပထေကြီးရဲ့အမိကိုကြားဘူးကောင်းကြားဘူးကြားလိမ့်မယ်မကြားဘူးလို့ရှင်လဲစန္ဒကူသပိတ်ကို ကောင်းကင်တက်ယူတဲ့မထေပဲဒီပုဂ္ဂိုလ်ရာဇဂျုံမြို့မှာစန္ဒကူသပိတ်ကို ကောင်းကင်တက်ယူလို့ဗမာပြည်မှာဒီ သူ့ရဲ့ပုံသဏ္ဍာန်တဘောနိုင်နေပါလေလှုပ်ထတာတွေရှိတယ်လေစန္ဒဂုသဘိတ်ကိုကောင်းကင်တက်ယူတဲ့ပုဂ္ဂိုလ်ဉာဏ်နာမထေမြတ်သူကဘယ်နေရာမှာနေနေတကိုယ်နဲ့ကြွလာပြီးတော့ဥဒိဏဘယင်ရဲ့အာဝတ္တကဆိုတဲ့ခင်းကမြေကမ်းကဥယျင်လေးရလေလေးတဖြူဖြူနဲ့ရာသီဥတုကအေးတယ်ပေါ့ နေလေနေလေအချိန်မှာနေလို့ကောင်းလို့အဲ့ဒီအာဝတ္တကဆိုတဲ့ဥယျာဉ်ထဲမှာနေတန်ရာအဖြစ် လာလာပြီးသတင်းသုံးတွေရှိတယ်အတိတ်ဘဝနဲ့လည်းဆက်ဆက်ကောင်းဆက်ဆက်လိုက်မယ်လူဆိုတာကိုနေရတဲ့နေရာမျိုးကိုပြန်ပြီးတော့စိတ်ကမသိတောင်မှအဲ့ဒီလိုနေရာမျိုး တွေးလို့ရှိရင်နေခြင်းတဲ့စိတ်တွေဖြစ်လာတတ်တယ် တော့ဒီပိဏောလပါရဒ္ဒသမထေဟာနေတရာဆိုလို့ရှိရင်အဝရကဥယျာဉ်နဲ့ရောက်လာတကိုးနဲ့ကြွလာပြီးတော့အဲ့ဒီဥယျာဉ်နဲ့အရိတ်ကောင်းတဲ့သစ်ပင်အောက်မှာကမ္မထမ်းရှုရင်းကနေပြီးနေ့လယ်မှာတမဘဝင်စားပြီးတော့နေလေးရှိတယ်ပေါ့အဲ့လိုနေလေးရှိတဲ့ကတရက်တော့ဥဒိဏဘယင်ကြီးကလည်းဥယျာဉ်အပျော်ပါထွက်လာတယ်ဘယင်တွေကလည်း ဟောလီတွေထွက်တာနဲ့တူပါတယ်တခါတည်းရန်သူတို့နန်းတွင်းမှာမနေပဲနဲ့စစ်တပ်အချမ်းရန်အဆောင်ကြတွေနဲ့ဥယျာဉ်တွေထွက်လာတယ်အဲ့ဒီမှာပဲစားစရာတောက်စရာတွေစားတောက်ပြီးတနေ့ကုန်ဥယျာဉ်ထဲမှာလှဲ့လှဲ့သွားလာအချိန်ဖြုံးပြီးညနေနေမဝင်ခင် နန်းတော်ကိုပြန်လေးရှိကြတယ်ပေါ့ဒါသူတို့လှုပ်လေးလှုပ်ထားရှိတဲ့အနေထား ရှင်ပိဏောလဘာရတော်ကဥယျာဉ်ထဲရောက်နေတဲ့ချိန်မှာဘုရင်ကြီးကလည်းအဲ့ဒီနေ့ဥယျာဉ်ကိုလာတဲ့ရဲနဲ့တွားပြီးတော့စုံစည်းတယ်ဥယျာဉ်ကြီးကကျဲတော့ရှင်ပိဏောလဘာရတော်ကတစ်ပင်တစ်ပင်အောက်မှာတမားတဲ့အိချမ်းစွာနေတယ်ဘုရင်ကြီးကတော့ตายရတဲ့နေရာဥယျာဉ်ဝဆောက်ထားတဲ့အဆောက်အဦတွေနဲ့သူ့ရဲ့ကိုယ်ရံတော်တက်တွေနဲ့ မိဖုရားမောင်မမိတ်တန်နေခြံရံနေနဲ့စားလို့တောက်လို့ဥယျာဉ်ထဲမှာလှက်ပတ်ကြည့်တယ်လှက်ပတ်ကြည့်ရင်သစ်ပင်တစ်ပင်အောက်ရောက်တဲ့အခါခက်တခဏသစ်ပင်အောက်မှာနေရင်သူ့ရဲ့ခြံရံမြို့သမီးတဲ့မြို့သမီးတယောက်ရဲ့ရှင်ခွင်ကိုခေါင်းဆိုင်ပြီးတော့အဲ့ဒီတစ်ပင်အောင်မှာသူကအပန်းဖြေတယ် ခဏနားလိုက်တာအိပ်ပျော်သွားတယ်ဘယင်ကြီးအိပ်ပျော်သွားပြီဆိုရင်ဘယင်ကြီးကိုပြုစုဖို့လိုက်လာကြတဲ့မောင်မမိတ်တန်လို့ခေါ်တဲ့ဘယင်ရန်ရီတော်တွေကကဲဘယင်ကြီးအိပ်ပြီးတို့ရှောက်ကြည့်မယ်ဆိုပြီးတော့လွတ်လပ်တဲ့အနေနဲ့ရှောက်ကြည့်ကြဥယျာဉ်နဲ့ရှောက်ကြည့်ရှောက်ကြည့်ရင်ကနေရှင်ပေနောလပါရဒေါသသစ်ပင်အောင်မှာ ထိုင်နေတာရဟန်းတစ်ပါးသစ်ပင်အောင်ထိုင်နေတာမြင်တော့အနိနာသွားပြီးတော့ရှ िख ုံးဝေါ်ချကြတယ်ရှင်ပင်ရောလာပါရဆိုတာကသမဘကထပြီးတော့ရောက်လာတဲ့မောင်မမိတ်တန်တွေကိုတရားဟောတယ်သူတို့ကိုတရားဟောပေးတယ်အဲ့ဒီချိန်ကြီးမှာဟိုဘုရင်ကြီးကသူ့ရင်ခွင်နဲ့အိတ်နေလို့ သူများလိုလွတ်လွတ်လပ်လပ်မသွားလာရတဲ့အမျိုးသမီးကဘယင်ကြီးလိုးအောင်လုပ်တယ်လှုပ်ပြီးတော့နိုးအောင်လုပ်တော့ဘယင်ကနိုးသွားနိုးသွားတော့ချမ်းရံနေပဲရောက်ကုန်လေဆိုတဲ့အခါရိုးရိုးမပြောဘူးဟိုးခလန်းလန်းအသက်ပင်အောင်မှာဘုန်းကြီးတစ်ပါးရှိမှသွားဝိုင်းထိုင်နေကြတယ် ရင်နာမနေကြပဲနဲ့သူတို့ကရဟန်းတစ်ပါးကိုသွားပြီးတော့ဝိုင်းဝန်းဖြော်ပြေးနေကြတယ်လို့ပြောတော့ဘုရင်ကစိတ်တူတာပေါ့နော်စိတ်ဆိုးအောင်ပြောတာတခါလဲထလိုက်တာထလိုက်သွားပြီးတော့ဟိုရောက်တဲ့အခါကျတော့မောင်မမိတ်တန်တွေကဝန်းရံပြီးတော့တရားနာနေကြတယ်ရှင်ပိန်တော်လာဘာရတော်သာတရားဟောနေတယ်အဲ့ဒီချိန်မှာ ဒေါသထွက်တော့ရှင်ဘိန်တော်လာပြောတာတော့သာဟုတ်ရှင်မခိုးပဲနဲ့လက်ညှိုးထိုးပြီးတော့ပါပြောတော့ကိုရော်ဒီဥယျင်ဘာလောက်လာတာတော့မဆိုရှင်ဘိန်တော်လာကလွတ်လွတ်လပ်လပ်ဝိဝေကဝိဝေကအတွက်လာတာပါလို့ဝိဝေကဆိုတာတိတ်ဆိတ်ငြိမ်သက်စွာတပါးတည်းနေထိုင်လို့ဒီကိုလာတာပါလို့ဆို ဝိဝေကဆိုတာဘာခေါ်တာလို့ဘာပြောတာတော့ကိုရောဝိဝေကဘာလဲလို့မေးတော့ဝိဝေကလိုချင်တယ်ဆိုရင်ဘာလို့ဒီမှာအမျိုးသမီးတွေနဲ့ဝိုင်းပြီးတော့စကားပြောနေတာတော့ကိုရောတပါးတွေနေချင်တယ်ဆိုရင်တပါးတည်းမနေပဲနဲ့ဘာဖြစ်လို့အမျိုးသမီးတွေနဲ့ဝိုင်းနေရသလဲလို့ကိုရောဝိဝေကဘလို့ဝိဝေကလဲလို့စိတ်ဆိုးမှန်ဆိုးနဲ့ကဲဝိဝေကအကြောင်းကိုပြောပြ ပြောမပြနိုင်ဘူးဆိုလို့ရှိရင်ခိုတစ်ပင်ကခါကျင်တုံးနဲ့ပေါက်မယ်ဆိုပြီးတော့ဖခင်ကတက်ကိုင်းမှာခါကျင်တုပ်ကိုသွားချိုးတာချိုးတဲ့အခါကျတော့ခါကျင်နေရထွက်ပြီးတော့သူ့တကူလုံးကိုကိုက်တယ်ပို့ပြီးတော့စိတ်တိုးစိတ်ဆိုးသွားတယ်စိတ်ဆိုးတော့နောက်ထပ်တစ်ထုပ်သွားချိုးသူ့လုံးနေတာကိုကြည့်ပြီးတော့ အမျိုးသမီးတွေကလည်းရင်းနှီးတဲ့အမျိုးသမီးတွေကထပြီးတော့တားမြစ်တယ်ရှင်ပိဏောလဗရတော်သားလည်းငါဘောပြစ်မှရင်တော့သူဒုက္ခရောက်တော့မယ်ဆိုပြီးတဘာဘဝင်စားပြီးဇာဝင်စားပြီးကောင်းကင်နေပြန်ကြော့သွားအဲ့တော့သူခါကျင်တုံးနဲ့မပေါက်လိုက်ရတော့ဘူးပျောက်သွားတယ်နောက်တစ်ချီမှလည်းဒီလိုအဲ့ဒီလိုပျောက်သွားတဲ့အခါကျတော့ ဘုရင်နဲ့ယဉ်တဲ့အမျိုးသမီးတွေကပြောတယ်ဘုရင်မင်းကြီးဟာအဗ္ဗဓမ္မဆိုးတယ်တခြားဘုရင်တွေဆိုလို့ရှိရင်ခုတော့သူတော်စင်သူတော်များနဲ့တွေ့လို့ရှိရင်ထိုင်ပြီးတော့တရားနာတဲ့အလဘတန်လဘပြောတယ်အခုတော့မဟုတ်ဘူးရဟန်းတော်တွေကိုပြစ်မှားတယ်ဆိုပြီးတော့ဝိုင်းပြီးတော့အပြစ်တင်ကြအပြစ်တင်တဲ့အခါမှာနောင်ဒီကိုတော့လာသေးသလားဆိုတော့ဥယျာဉ်မှုကိုမေးတော့ဥယျာဉ်မှုကမကြမကြရောက်တတ်ပါတယ် အေးဒီတစ်ခါလာရင်ငါပြောတာဆိုပြီးတော့မှားထားတယ်အဲ့ဒီခါကျင်တုံးနဲ့ပေါက်မဲ့အချိန်တုန်းကတော့ရှင်ပင်တော်လဘာရရသာကောင်းကင်ပြန်တက်ပြီးကြွသွားတာကြွသွားပြီးတာဝတိပြီးကနဂုရိတိုက်မြတ်စွာဘုရားသတင်းသုံးတယ်လဲလျောင်းနေတဲ့မြတ်စွာဘုရားလည်းအဲ့ဒီအချိန်မှာအပန်းဖြေလဲလျောင်းနေတဲ့အချိန်ရှင်ပင်တော်လာက မြေကြီးထဲငုပ်ပြီးတော့မြတ်စွာဘုရားသတင်းသုံးတဲ့ကဏ္ဍဂူရီထဲမှာ သွားပြီးတော့ပေါ်တယ်မြတ်စွာဘုရားကလျှောင်းဆက်ရင်းကနေအနိဒာရောက်လာတဲ့ရှင်ပိဏောလာဒီအချိန်ကြီးပဲလာတာတော့ပြောတော့ကောသမီးကြီးကလာတဲ့အကြောင်းကောသမီးဥဒိနမင်းကသူ့ဝိဝေကအကြောင်းမေးတဲ့အကြောင်းမြတ်စွာဘုရားကိုရှောက်တာ ဝိဝေကဆိုတာကာမဂုဏ်အာယုန်တွေကကင်းစိတ်ပြီးတော့လွတ်လွတ်လပ်လပ်နေတာဝိဝေကလို့ခေါ်တယ်ဝိဝေကဆိုတာ၃မျိုးရှိတယ်ပေါ့ကာယဝိဝေကဆိုတာတယောက်တည်းနေတာစိတ်တဝိဝေကဆိုတာကာမဂုဏ်အာယုန်တွေနဲ့စိတ်ကိုခွာပြီးတော့ဆံဝင်စားပြီးတမာရီနဲ့နေတာစိတ်တဝိဝေကနောက်ဥပရိဝိဝေကဆိုတာတော့ ခန္ဓာတို့ကိလေသာတို့ကံတရားတွေတို့ကင်းရှင်းတဲ့နိဗ္ဗာန်ကိုဥပရိဝိကလို့ခေါ်တယ်။အဲ့ဒီဝိဝေက၃ပါးရှိတဲ့ထဲမှာဝိဝေကဆိုတာဘာလဲလို့မေးတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီလိုကံကုန်အာယုန်နေနဲ့နေမျောနေတဲ့ ဥဒိနာလို့လူတွေကဘယ်လိုလုပ်ပြီးဝိဝေကကိုနားလဲမှလဲဆိုပြီးတော့ကြည့်ရတာတော့မြတ်စွာဘုရားကလျှောင်းဆက်ရင်ရှင်ပိန်တော်လာကိုပြောပြတဲ့ဟောပြတဲ့တုတ်တန်လို့ပဲသူတို့ထင်လျှောင်းဆက်ရင်ပြောတဲ့အခါမှာကာမဂုဏ်အာယုန်ရဲ့အပြစ်ကိုပြောတာဒါကြောင့်မို့လို့ကာမအာယုန်ကိုဆွန့်လွတ်ပါဆွန့်လွတ်နိုင်ဖို့ကြိုးစားရမယ်ဆိုတာဒီတုတ်တံမှာအဲ့ဒါအဓိကထားပြီးတော့ဟောတာ အဲ့တော့ဂါထာဘုံပေါင်း၈ခုရှိတာတပုတ်ချင်းကနေရှင်းမယ်ဆိုရင်ဒီသုတ်တန်ကအတိပ္ပယ်ခက်လက်ခက်တယ်တိသွားရင်တော့ဒီလောက်ကြီးတော့မခက်ဘူးပေါ့နော်စကလုံးတွေကနည်းနည်းခက်ခဲတဲ့စကလုံးတွေကိုသုံးထားတယ်မြတ်စွာဘုရားဟောတဲ့ပထမကထာကတတ္တောဂုဟာယဘဟုနာဘိဆံတော် အဲ့ဒီမှာတတ္တောဂုဟာယံဂုဟာဆိုတဲ့စကားလုံးလေးကိုခြိပြီးတော့ဂုဟာတက္ခတုတ်လို့နာမည်ပေးလိုက်တာပေါ့နော်တတ္တောဂုဟာယံဘဟုနာဖိဆံတော့အနေရိဘေကလည်းခက်တယ်ခုဟာဆိုတာဒီနေရာမှာဘာကိုရည်ညွှန်းတာတော့ဆိုလို့ရှင်ကိုကာယကိုရည်ညွှန်းတာတဲ့ခုဟာကိုလှိုင်ကူးလို့သုံးနိုင်တယ် တနည်းအားဖြင့်ပြောမယ်ဆိုရင်သားရဲတွင်းလို့လည်းပြောနိုင်တယ်တောထဲမှာရှိတဲ့ခူတွေတွင်းတွေထဲမှာသားရဲတရိษံတွေအောင်းလေရှိတယ်ထို့တူပဲလူရဲ့ကိုယ်ကာယမှာလောဘဒေါသမောဟစတဲ့ကိလေသာသားရဲတွေခန္ဓာကိုယ်ထဲမှာဖြစ်တာမို့သားရဲတွင်လို့ဒီလိုတင်စားပြီးခေါ်တာလည်းဖြစ်တယ်ပေါ့ဒါမို့ခုခါဆိုတာဒီနေရာမှာ လာရဲအတွင်းသို့မဟုတ်လှိုင်ကူအဲ့ဒီလှိုင်ကူဆိုတဲ့အတိပ္ပယ်နဲ့မြတ်စွာဘုရားခန္ဓာကိုယ်ရည်ညွှန်းပြီးတော့ဟောတာတဲ့တတ်တော်ဂုဟာယဂုဟာဆိုတဲ့ကိုယ်ကာယပေါ်မှာတက်မဲ့နေတဲ့လူတယောက်တက်မဲ့နေတဲ့လူတယောက်ဟာဘယ်လိုလုပ်ပြီးဝိဝေကအတိပ္ပယ်နားလဲမှာလဲတဲ့ ကာမဂုဏ်အာယုန်နေနဲ့နေတဲ့တယောက်ဟာဘယ်လိုလုပ်ပြီးတော့ဝိဝေကအကြောင်းနားလဲမှာလဲဝိဝေကဆိုတာကာမဂုဏ်အာယုန်တွေကကင်းလွတ်စွာနေတာကိုခေါ်တာကာမဂုဏ်အာယုန်တွေကရှောင်ခွာပြီးတော့တရားဓမ္မနဲ့ကျင့်သုံးနေထိုင်တာကိုဆိုလိုတာကိုအဲ့တော့လူဆိုတာတယောက်တည်းနေရင်ပြင်းတယ်တယောက်တည်းနေရင်လုံးကြီးဖြစ်လာတဲ့အခါကျတော့အဖော်ကိုရှာတယ်နော် ကိုရောက်တဲ့နေရာရင်လူဟာကြာကြာမနေနိုင်ဘူးလုံနီးဖြစ်လာတယ်ဆိုတာအဲ့ဒါဝိဝေကဆိုတာအဲ့လိုလုံနီးဖြစ်ဖြစ်စေနိုင်တယ်ပေါ့နော်အဲ့တော့ဒီနေရာမှာတတ်တော်ဂုဟာယလူရဲ့ကိုယ်ကာယဆိုတဲ့အပေါ်မှာမမောတွေ့တာနေတဲ့ပုဂ္ဂိုလ်တရားလူတွေဆိုတာကိုယ့်ကိုယ်မမောတယ်ကိုယ့်ကိုယ်ကိုအလှပြင်တယ်ကိုယ့်ကိုယ်ရေမိုးချိုးတင့်တယ်အောင်နေကြတယ် အဲ့ဒါကိုယ့်ကိုမမောနေတာလို့ပြောတာခန္ဓာကိုယ်မမောလို့အလှပညာတာအဲ့ဒါကိုတတ္တောခုဟာယနော်ကိုယ်ကာယ၌မမောနေတဲ့ပုဂ္ဂိုလ်ဘဟုနာဘိသံတော့ကိုယ်ခန္ဓာကိုယ်ပေါ်မှာမမောတွေ့တာနေုံနဲ့မကဘူး ကိလေသာအများနဲ့လည်းပဲလွှမ်းမိုးထားတယ်ကိလေသာအများကလည်းလွှမ်းမိုးထားတယ်ဒိဋ္ဌံရောကိလေသာနဲ့ယက်တည်နေတဲ့ပုဂ္ဂိုလ်အဲပုထုဇဉ်ပုဂ္ဂိုလ်တွေကိုရည်ညွှန်းပြီးတော့ပြောတာတတောဂုခယံကိုယ်ကာယပေါ်မှာမမောတွေ့တာနေပြီးဘဟုနာပိဿနော ကိလေသာတွေနဲ့လွှမ်းခြုံထားတဲ့ပုဂ္ဂိုလ်တိဋ္ဌာနရောကိလေသာကောင်းကုန်းတွေပေါ်မှာယက်တည်နေတဲ့ပုဂ္ဂိုလ်နောက်မောဟနသမိပခါလောမောဟနဆိုတာတွေးဝေးစေတယ်မိန်မောစေတယ်မိန်မောတယ်ဆိုတာတခြားမသိဘူးဒီထက်မှာပဲအယက်မူးတာလို့မူရစေဝါတောက်ထားတာလို့အနေထားမျိုးကိုမောဟနလို့ခေါ်တယ် လူတယောက်ဟာအသိဉာဏ်တုံးသွားပြီးတော့မိမောတွေ့ဝေပြီးတော့သွားတယ်မောဟနသမိတ်ဆိုတာမောဟနဆိုတာခုနကပြောတယ်ကာမဂုဏ်အာယုံ၅ပါးကိုမောဟနလို့ခေါ်တယ်အဲ့ဒီကာမဂုဏ်အာယုံ၅ပါးပေါ်မှာလင်မောနေတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ဒူရေဝိဝေကာဝိဝေကာတရားနဲ့သူကအဝေးကြီးပါတဲ့သူလက်လမ်းမမိပါဘူး ရသဗျာစကလုံးလေးလုံးကိုသုံးချလိုက်ပြီးတော့ပြောလိုက်တာတတောခုဟာယကိုကာယပေါ်မှာတက်မဲ့နေတယ်ဘဟုနာပိသံတော်ကိရိတာတွေနဲ့လွှမ်းခြုံထားတယ်ဒိဋ္ဌံတော်ကိရိတာတွေနဲ့ယက်တည်နေတယ်မောဟနသမိန်ပကားလောကာမဂုဏ်အာယုန်တွေထဲမှာ ရှင်မှုမေးလျော့နေတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာတဲ့ဒူရီဝိဝေကာဝိဝေကာဆိုတဲ့တရားနဲ့အလှမ်းဝေးပါတယ်ဘယ်လိုလုံးမဝိဝေကာမရနိုင်ပါဘူးလို့ဆိုတော့ကာမဟိလောကေနာဟိတုပ္ပဟာလောကမှာလိုချင်စရာအာယုန်တွေကိုလိုချင်တတ်တဲ့တဏှာလိုချင်စရာအာယုန်ကိုလည်းဆွန့်လွတ်ဖို့ခက်တယ်လိုချင်တဲ့တဏှာကိုလည်းပဲဆွန့်လွတ်ဖို့ခက်တယ် မလွတ်နိုင်ဘူးတဲ့ဒါအလွယ်တကူလွတ်နိုင်တဲ့အရာတွေမဟုတ်ဘူးကာမဂုဏ်အာယုန်နေဆိုတာဆွန့်လွတ်ဖို့ခက်ပါတယ်လို့ရှင်ပိဏောလကိုဟောပြနေတဲ့ကာထာဒါကာမဂုဏ်အာယုန်နေရဲ့အနေထားကိုဟောပြီးတော့နောက်ဒုတိယကာထာဆက်ပြီးတော့ပြောတယ်အိဆာနိဒာနာဘဝတန္တဖတ်တာတေပမုံစာ နာဟိအညမောက္ခလူတွေရဲ့သဘာဝတရားတွေရဲ့သဘာဝကိုရှင်းပြတာတရားတွေဆိုတာဘယ်အစလာတာတော့ဆိုလူကျင်မှုတဏှာကစလာနော်လူဘဝဆိုတာလည်းဘယ်အစလာလူကျင်မှုတဏှာကစလာလူကျင်တာကြောင့်ဘဝကိုရလာတာဖြစ်တယ်ဒါကြောင့်မို့အိဆာနိဒနာ လူကျင်မှုအကြောင်းခံပြီးတော့ရလာတဲ့အရာသို့မဟုတ်ဘဝဘဝတာတဖတ်တာဘဝတာတဆိုတာဘဝမှာနှစ်သက်เสียခြေနှက်เสียကောင်းတယ်ဆိုတာဒုက္ခကိုပြောတာဒုက္ခသောမနတလူတွေဟာဘဝရထားသည့်အတွက်ကြောင့်ပျော်เสียအာယုန်နေနဲ့ပျော်ကြတယ်ချမ်းသာကြတယ်ဝမ်းသာကြတယ်ပျော်ရွှင်နိုင်ကြတယ် ဘဝကိုအကြောင်းပြုပြီးတော့ရလာတဲ့ဒုက္ခသောမနတကိုဘဝတာတာလို့ခေါ်တယ်။အဲ့ဒါတွေကြောင့်လူတွေကဘဝကိုမစွန့်လွတ်နိုင်ကြဘူး။ပြောစရာတွေလိုက်ကြည့်မယ်ဆိုအများကြီးပဲပေါ့နော်။ပြောစရာတွေရှိတာပဲ။မရှိတာတော့မဟုတ်ဘူး။အဲ့ဒီလိုဘဝတာတာဘဝပေါ်မှာ တွေ့တာပြီးตายရနေတဲ့တဏှာနဲ့နှောင်ဖွဲ့ခံထားရတဲ့ပုဂ္ဂိုလ်တွေတဲ့ဘဝတာတာဖတ်တာ။ နှောင်ဖွဲ့ခြင်းခံထားရတဲ့ပုဂ္ဂိုလ်တွေဟာတေထုတ်ပမုံစာအဲ့လိုအာယုန်တွေကိုတွေ့တာနေတဲ့ပုဂ္ဂိုလ်တယောက်ဟာအာယုန်တွေကိုဆွတ်လွတ်ဖို့ဆိုတာတော်တော်ခဲနေတွေ့တာရတဲ့တဏှာကိုဆွတ်လွတ်ဖို့ဆိုတာလည်းလွန်ခဲနေလွယ်လွယ်နဲ့မရပါဘူးတဲ့နာအညမောက္ခ တခြားသူတယောက်ကတခြားသူတယောက်လွတ်မြောက်သွားအောင်လည်းလုပ်လို့မရပါဘူးကာမဂုဏ်အာယုန်နဲ့နေမောနေတဲ့ပုဂ္ဂိုလ်တယောက်ကအခြားကာမဂုဏ်အာယုန်နဲ့နင်းမြုပ်နေတဲ့လူကိုလွတ်မြောက်အောင်မလုပ်နိုင်ပါဘူးဥပမာပါနဲ့တူလို့ဆိုရင်တောတွေထဲမှာရွှွညွန်စွာရှိတယ်ညွန်အာကြီးတွေရှိတယ်အပေါ်ယံကမြက်တွေသီးရက်တွေပေါက်ပြီးတော့နေတယ်အမှတ်တမဲ့အဲ့ဒီရွှွညွန်အာကြီးတွေဆင်းလိုက်ရင်လှုပ်လေမြုပ်လေပဲသူက ဆင်းနေဆိုလဲပြန်မတက်နိုင်ဘူးကြားတွေဆိုလဲပြန်မတက်နိုင်တော့လူလဲအဲ့ဒီထက်ရောက်သွားရင်လှုပ်လေးမြုပ်လေးပဲသူကရှော့အိုင်ကြီးတွေအဲ့ဒါလို့အဲ့ဒီလိုရှော့အိုင်ဘွဲအိုင်ကြီးတွေကိုကြသွားတဲ့ပုံကိုတယောက်ဟာသူများကိုလည်းမကယ်နိုင်ဘူးသူ့ကိုသူလည်းမကယ်နိုင်ဘူးနော်တယောက်နဲ့တယောက်သူကမကယ်နိုင်ဘူးရှည်နေတဲ့လူလိုပဲတယောက်နဲ့တယောက်ဖတ်ရင်နှစ်ယောက်စလုံးမြုပ်သွားတာ ရှော့အိုင်းထဲမှာလည်းထို့တူပဲနှစ်ယောက်စလုံးမြုပ်သွားတယ်ကာမဂုဏ်အာယုဆိုတာအဲ့ဒီတိုင်းပဲတဲ့ဒုတ်ပမုံစာလွတ်မြောက်ဖို့လဲခရင်နေအခြားသူတယောက်ကအခြားသူတယောက်လွတ်မြောက်အောင်ကူညီဖို့ဆိုတာလည်းမဖြစ်နိုင်ဘူးတဲ့အမတန်ခရင်နေဘာကြောင့်တုံးဆိုတော့ကာမဂုဏ်အာယုကိုတွေ့တာတဲ့ဆိုတော့တခုတည်းမဟုတ်ကြဘူးတဲ့ပစ္စာပုရိဝါပိအပိခမာနာ ရပြီးတဲ့နောက်လဲတွေ့တာနေတာပဲမရခင်ကလည်းတွေ့တာတာပဲရပြီးသားဆိုတာအတိတ်ကိုတွေ့တာတာ မရသေးဘူးဆိုတာအနာဂတ်ကိုတွေ့တာတာသူတွေဟာမျောမှန်းချက်နဲ့လဲဟိုတွေ့တာနေကြတာပဲပြီးခဲ့တာလဲပြန်ပြီးတော့စမြုံခံပြီးတော့တွေ့တာနေကြပြန်တယ်ပြီးတဲ့ပါပြီးပြီးသားမှုဆုံးလွတ်လိုက်တာမဟုတ်ဘူးပြီးပြီးသားအတွက်လည်းပြန်တွေးပြီးတော့တွေ့တာနေတာ လာလတန်ကိုလည်းတွေ့တာတယ်ဣမေသကာမေပုရိမေဝဇပ္ပံလက်ရှိရရှိ ဆုပ်ကင်ထားတဲ့လက်ရှိရရှိထားတဲ့အနေအထားမှာရနေတဲ့ကာမဂုဏ်အာယုန်တွေရောရခင်ကရခဲ့ဘူးတဲ့အတိတ်ကကာမဂုဏ်အာယုန်တွေရောနောင်ရလက်တန်လို့မျှော်မှန်းထားတဲ့ကာမဂုဏ်အာယုန်တွေကိုရောအဲ့ဒါတွေကိုတဏ္ဍတာနေတာဖြစ်သောကြောင့်တဲ့ ကာမဂုဏ်အာယုန်တွေကလွတ်ဖို့ဆိုတာခက်တယ်ခြားသူတယောက်တွေ့တာနေတာကိုခြားသူတယောက်ကလွတ်မြောက်အောင် လုပ်ပေးဖို့လည်းခက်တယ်လို့ကာမဂုဏ်အာယုန်ရဲ့အပြစ်ကိုဒီကထာနဲ့မြတ်စွာဘုရားရှင်းပြတာနော်ဆွန့်လွတ်ဖို့ခက်တယ်ဆိုတာကိုယ့်ကကိုယ့်ဘက်ကိုစဉ်းစားကြည့်ရမယ်ကိုယ့်ကိုစဉ်းစားကြည့်ရမယ်ကာမဂုဏ်အာယုန်ဆိုတာဆွန့်လွတ်ဖို့အမြဲတမ်းခဲနေတယ်တစ်ခုဆွန့်လွတ်လိုက်ရင်နောက်တစ်ခုတွေ့ပြန်တာပဲအဲ့လိုဖြစ်နေတယ် တွဲနေသမျှတော့ဒုက္ခရောက်မှာပဲသူကနောက်တတိယကထာအနေနဲ့မြတ်စွာဘုရားဆက်ဟောတယ်ကာမေတုဂိတောပတုတာကာမေတုဂိတာပတုတာပမုံလာလူတွေရဲ့တဘာဝဟာကာမဂုဏ်အာယုန်တွေပေါ်မှာတမက်တမောရှိတယ်တမက်တမောဖြစ်ပြီးတော့နေကြတယ် အဲ့ဒါကိုကာမေတုခိဋ္ဌာကာမဂုဏ်အာယုန်တွေပေါ်မှာတမတ်တမောရှိပြီးတော့နေကြတဲ့သတ္တဝါတွေတဲ့မမောပြီးတော့နေကြတဲ့သတ္တဝါတွေအဲ့ဒီမမောနေတဲ့ပုဂ္ဂိုလ်တွေဟာဘာလို့ကြတော့ဆိုလို့ရှင်ရှားပြီးသားကာမဂုဏ်အာယုန်တွေမှာမမောသလိုတစ်ဖက်ကလည်းပတုတာမရသေးတဲ့ကာမဂုဏ်တွေရဖို့အတွက်ရှားနေကြပြန်တယ် ရှာပြီးသားလည်းသိမ့်ပိုက်ထားတယ်မမောနေတယ်နောက်ထပ်အစ်စ်လည်းထပ်ရှာနေတယ်ဘဝမှာအဲ့ဒီတိုင်းပါပဲเนาะလူတွေဟာအစ်စ်အစ်စ်နဲ့ရှာလို့ပြီးတတ်မှာမဟုတ်တာရှာလို့မပြီးဘူးအဲ့ဒီလိုလူတွေရဲ့သဘာဝကိုမြတ်စွာဘုရားကာမေတုဂိဋ္ဌာ အဲ့တော့ကိုယ့်ကိုစဉ်းစားကြည့်ကာမေတုကိဋ္တဆိုတာခြုံပြီးတော့ကြည့်လိုက်မယ်ဆိုရင်မျက်စိကမြင်တဲ့လှပ်ပါတဲ့အဆင်းအာယုံနားကြားတဲ့ခြုံတာတဲ့အတန်အာယုံအဲ့ဒီအပြင်ဘာထင်ရှားတော့ဆိုရတအာယုံမှာထင်ရှားတယ်လူတွေကတစ်ခါစားပြီးနောက်တစ်ခါစားကြတယ်အသက်ရှည်ဖို့စားတာမဟုတ်ဘူးကြိုက်လို့လိုက်ရှာစားနေတာနိုင်ငံညာကမှားစားတယ်နိုင်ငံညာချက်တွေ အမျိုးစုံရှာပြီးတော့စားကြတယ်အစားအစာနဲ့ပတ်သက်ပြီးတော့ဘယ်ဆိုင်ကကောင်းတယ်အဲ့တော့ရိုးရိုးအစာနဲ့အားမရတဲ့အခါကျတော့ဘီယာပါတောက်လာဒါလည်းကာမဂုဏ်အာယုံပဲအဲ့ဒါလို့အာယုန်ဒီမှာမလွတ်နိုင်တော့လူတွေဆွဲလန်းပြီးတော့လာတယ်ဆွဲလန်းလာလို့ရဖို့ရအတွက်လည်းကြိုးစားလာကြတယ်အဲ့ဒါကိုကာမေတုဂိဋ္ဌာ ကာမဂုဏ်အာယုန်တွေကိုမမောတယ်ကာမဂုဏ်အာယုန်မမောလို့မျက်စိကအလှပကိုကြည့်ဖို့ဆိုတာဘယ်တော့မှမဆုံးနိုင်တဲ့ပစ္စည်းတွေကိုတီထွင်နေကြတယ်အတန်ဆိုတာလဲအတန်ပိုင်းဆိုင်ရာလဲတီထွင်ပြီးတော့နေကြတယ်တခြင်းတွေအသစ်အသစ်အယ်ဘန်တွေထွက်တခြင်းဟောင်းသွားရင်တော့တခြင်းအသစ်နားထောင်အဲ့တော့ဘယ်တခြင်းတော့ဝါသွားပြီလို့နောက်ထပ်မကြားချင်တော့ဘူးလို့မရှိဘူး နောက်ထပ်အစ်စ်နားထောင်နေတာပဲအဲ့ဒါကြောင့်ရှားဖို့လဲစူးစမ်းနေကြတာပဲအစားအသောက်ဆိုတာလဲပြီးသွားတယ်လို့မရှိဘူးရှားဖို့စူးစမ်းနေကြတာပဲပမူလာတဲ့ကာမဂုဏ်အာယုန်နဲ့တွေ့ရင်လူတွေဟာစဉ်းစားဉာဏ်ပျောက်ပြီးတော့တွေးဝေမိမ့်မောပြီးဒီထဲမှာနစ်မျောသွားကြတယ်ကာမဂုဏ်အာယုန်ထဲမှာမျောနေတယ်မျောတယ်ဆိုတာဘာမှဥတ္တိမရဘူးဒီထဲမှာပျောနေကြတာ ဘုန်းကြီးတို့ဂျာမနီရောက်သွားတော့တခါတော့ဂျာမနီရောက်သွားတော့အဲဒီမှာဂျာမနီမှာဥရောပတခွင်ကလာကြတဲ့ပွဲကြီးတစ်ပွဲရှိတယ်သူတို့ခေါ်ကလက်ပရိတ်လို့ခေါ်တယ်နော်လက်ပရိတ်ချစ်တက်တဲ့ပွဲပေါ့နော်အဲ့တော့ဥရောပလူတွေလာကြတာမိရထားနဲ့လာကြတယ်ကားတွေနဲ့လာကြတယ်လေမြန်တွေနဲ့လာကြတယ် ပါဠိမျိုးပေါ်မှာပြည့်ညတ်သွားလောက်အောင်အဲ့ဒီပွဲကြီးမှာလာကြတယ်ဘာလို့ကြတာတုံးဆိုကာကြခုံကြပြောကြပါကြစားကြတောက်ကြအဲ့ leverage ဆိုတာအဲ့ဂျာမန်ဘုန်းကြီးတွေကပမာပြည်ရောက်ဖူးတဲ့ဂျာမန်ဘုန်းကြီးတွေကဆရာတော်ကိုပြအောင်မယ်ဆိုပြီးတော့လာကြည့်ပါအောင်ဆိုပြီးတော့တယ်လီဗီရှင်းဖွင့်ပြတာအဲ့ဒီလူတွေကခုံနေတာတွေကိုသူပြတာအဲ့ဒါကြောင့်ကိုသိတယ်ဘာပွဲတော့ဆို leverage ချစ်ခင်စွာချစ်တဲ့ပွဲဆိုတဲ့အဓိပ္ပာယ်နဲ့တူပါတော့အဲ့ဒီပွဲမှာဆိုရင်လူတွေဟာပျော်ဖို့ပါဖို့လာကြတာအကုန်လုံးဟုတ်ပျော်ပါလို့ကအားမရနိုင်ကြပါဘူးပမုံလှကာမဂုဏ်အာယုန်ထဲမှာမျောပြီးတော့မမောနိုင်မပန်းနိုင်တောက်လိုက်ပြောလိုက်စားလိုက်နဲ့အဲ့လိုနေကြတာ အဝဋ္ဌာနိယအဲ့ဒီအချိန်မှာဆိုရင် တရားနဲ့ပြပြီးဆုံးမမယ်ဆိုရင်ဘယ်သူမှလက်မခံနော်တချင်းဆိုလို့ပြောနေတဲ့နေရာမှာတော့တရားဟောလို့မရဘူးတရားဟောရင်ဆန့်ကျင်မဲ့ဖြစ်သွားလိမ့်မယ်ဘာလာရှုပ်တာတော့လို့အောင်းမိတ်လိမ့်မယ်အဲ့တော့ကာမဂုဏ်အာယုန်နေနဲ့ပြောနေတော့အဝဋ္ဌာနိယနားမထောင်နိုင်ဘူး တရားသာမကြားဘူးမကြားခြင်းဘူးအဲ့ဒီလိုအခြေအနေမျိုး ရောက်နေတဲ့ပုဂ္ဂိုလ်တွေဟာဘာတွေများတော့ဘာတွေလုပ်တော့ဆိုရင်တေဝိသမေနိဝိထာသူတို့ဟာကာမဂုဏ်အာယုန်တွေထဲမှာပျော်ပါနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဝိသမေနိဝိထာဝိသမဆိုတာ မမျှတတဲ့ကုသိုလ်အကုသိုလ်လုပ်ငန်းတွေထူးဆဲတွေပေါ့လေမှာတော့ကုသိုလ်ကောင်းမှုမဟုတ်ဘဲနဲ့အကုသိုလ်အလုပ်တွေထဲမှာနှမျောနေတယ်အရက်တော့မယ်ပြောမယ်ပါမယ်အချင်းချင်းမတည့်ရန်ဖြစ်ကြမယ်ရိုက်ကြမယ်နှက်ကြမယ်အကုသိုလ်တွေနဲ့အဲ့ဒါဝိသမေနိဝိထာမမြတ်တဲ့အကုသိုလ်လုပ်ငန်းထဲမှာသူတို့ကနှိမွန်းနေကြတယ်တဲ့ အဲ့ဒီလိုပျော်ပါနေတဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးအချိန်ရောက်လို့ဒုက္ခရောက်ပြီဆိုရင်ဘာဖြစ်တော့ဒုက္ခပဏိတာပရိတိဝယန္တိဒုက္ခနဲ့ကြုံပြီဆိုတဲ့အခါကျတော့ပြည်တန်းကြပြန်တယ်ငိုကြပြန်တယ်ဘလို့ငိုတော့ဆိုရင်ဒီဒုက္ခဘလို့ဒုက္ခတော့ဆိုရင်သေဖို့ကြုံလာတဲ့အခါသေကံဤဖြစ်လာတဲ့အခါမျိုးကြရင်တော့ သူတို့ဟာငိုကြွေးကြတယ်မြည်တမ်းကြတယ်ဘာလို့မြည်တမ်းတယ်ဆိုကိန္တုပဝိတ္တမဣတောစုတာငါဒီဘွားကသေသွားရင်ဘယ်များဖြစ်မှာပါလဲဆိုပြီးတော့သေကနေ့မှာဆိုလို့ရှင်ဒုက္ခရောက်ပြီဆိုတဲ့အချိန်ကြတော့မှမြည်တမ်းကြတယ်ငိုယိုကြတယ်ဝမ်းနဲ့ပန်းနဲ့ဖြစ်ကုန်ကြပြန်တယ်ပျော်တဲ့အချိန်တုန်းကတော့ပျော်လို့မဆုံးဘူးနော် သေကဏီရောက်တဲ့အခါကျတော့လက်ထဲမှာဘာမှမရှိတော့တဲ့အခါမှာအဲ့ကြရင်တော့ဆိုရင်တော့ကတွေရောက်ပြီးဒုက္ခရောက်ကြတယ်။ဒါသေကဏီမှာလူတွေကသေပုံသေနည်းမျိုးမျိုးကြုံရတယ်ဆိုတာသေကဏီပြုစုရတဲ့အဲ့ဒီဂျာမနီကနတ်အမျိုးသမီးတယောက်ရှောက်ဖူးတယ်။သူကသေကဏီလူတွေကိုပြုစုရတဲ့ဆေးရုံမှာသူလုပ်တယ်တဲ့။လုပ်တဲ့အခါ တချို့လူတွေကပြုံမြုံလေးတည်သွားတာရှိတယ်တချို့လူတွေကယုံကန်ပြီးတော့တည်သွားတာရှိတချို့လူတွေကမယုံကန်နိုင်မဲ့မဲ့ပြီးတည်သွားတာရှိတယ်အမျိုးစုံတွေ့ရတယ်အဲ့ဒါဘာဖြစ်လို့တော့လို့မေးဘူးတယ်လူတွေရဲ့စိတ်အခြေအနေကကြောက်စရာအယုံနဲ့တွေးလို့ရှိရင်သူကြောက်လန့်နေတဲ့ပုံစံပေါ်လာတယ်ယုံကန်နေဆိုလာဆွဲခေါ်နေတာလို့စိတ်ထဲထင်ရင်သူကယုံတာပဲတယောက်ယောက်ကလာဆွဲပြီးတော့သူ့ကို နှိပ်စက်တွန်းချနေတယ်ဆိုရင်ယုံကန်ပြုံးနေတယ်ဆိုတာတော့သူနှစ်သက်စရာအာယုန်လေးတွေးနေလို့သူကကောင်းရလူကြီးဘုံရောက်မဲ့ပုဂ္ဂိုလ်ကြတော့ပြုံးပြုံးပြီးတော့သိသွားတာအဲ့လိုတေဂဏီမှာပြုစုရလို့သူကအတွေ့အကြုံတွေကိုပြောတာအဲ့တော့ဗုဒ္ဓရဲ့တရားတော်အရာပြုံးပြီးသေးတဲ့လူကတော့ကောင်းရလူကြီးဘုံကိုအိမ်မက်ထဲမှာသူမြင်ရလို့မြင်ရသလိုနမိတ်တွေ့တဲ့အခါမှာပြုံးတာဖြစ်မယ် ရုံးကန်နေရတဲ့ပုဂ္ဂိုလ်ကတော့သူ့ကိုအနိုင်ကျင့်ပြီးဆွဲခေါ်နေတာကြောက်စရာအာယုန်တွေတွေးလို့ဖြစ်လိမ့်မယ်အဲမဲရွယ်ကြောက်လန့်ပြီးတော့တည်တဲ့ပုဂ္ဂိုလ်ကတော့သူကြောက်စရာအာယုန်ကြီးတွေတွေးနေလို့ကြောက်လန့်ပြီးတော့နေတာဖြစ်မယ်အော်ဟစ်နေတဲ့ပုဂ္ဂိုလ်တွေလည်းကြောက်လန့်လို့အော်ဟစ်နေတာပဲဖြစ်မယ်အဲ့တော့တေဂဏီကြောက်တဲ့အခါကျတော့လူတွေဟာဒုက္ခုပဏိတာပရိထေဝယန္တိအဲ့ဒီကြတော့မှ ပျော်သမျှတွေဟာနောက်ဆုံးအချိန်ရောက်လာပြီဆိုလို့ရှိရင်ဒုက္ခရောက်ပြီးတော့ဖယ်သွားရမှာဘယ်ကိုရောက်မှန်းလည်းမသိတော့စိုးရင်တော့ကလေးဖြစ်ပြီးတော့ပြိုးကြငိုကြွေးကြတယ်တဲ့ဒါကံကုန်အာယုန်နေနဲ့ပတ်သက်ပြီးတော့လူတွေဟာဒီလိုခြေနေမျိုးကိုရောက်တတ်တယ်ဆိုတော့မြတ်စွာဘုရားဟောတာဒါကံကုန်ရဲ့အပြစ်တွေကံကုန်ထဲမှာနေမယ်ဆိုရင်ဒီလိုဟာမျိုးတွေဒီကနေ့မှာ ဒုက္ခရောက်ပြီးတော့ကိုယ်ကိုမကြည်မနှက်တွေဖြစ်နိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားနီလန်းပေးတယ်နောက်တစ်ခါထားမှာတတမဟိသိခေထဣတိဝစန္တုရသော်ဘုရားဟောကြားတဲ့တရားဓမ္မမှလာတဲ့အတိုင်းသီလအကျင့်ကိုကျင့်ပါတဲ့တမာတိအကျင့်ကိုကျင့်ပါပညာအကျင့်ကိုကျင့်ပါတဲ့ မသေးခင်မှာကာမဂုဏ်အာယုန်တွေထဲမှာစိတ်ကိုလွတ်မထားပါနဲ့ဒီသာသနာကလမ်းပြတဲ့အတိုင်းလိုက်နာကျင့်သုံးပါတဲ့ယံကိစီစေညာဝိတမတိလောကေလောကမှာတရားမြတ်တမှု မရှိဘူးအကုသိုလ်တရားဖြစ်တယ်ဒုစရိုက်ဖြစ်တယ်တို့သိတာမှန်သမျှအဲ့ဒီဒုစရိုက်အတွက်ဘယ်တော့မှမကောင်းတဲ့အကုသိုလ်မလုပ်ပါနဲ့ နတတဟေတုဝိတမံစရိယကိုမကောင်းမှုလို့သိထားရင် မကောင်းမှုအတွက်မကောင်းတဲ့အကုသိုလ်တွေကိုဆက်မလုပ်ပါနဲ့လို့ပြောတာဒါကလိုက်နိုင်ရမယ့်အချက်ကိုပြောတာမကောင်းမှန်းသိရင်ရှောင်လိုက်ပါ မကောင်းမှန်းသိရင်ရှောင်လိုက်ပါတဲ့အဲ့ဒါတွေဆက်မလုပ်ပါနဲ့ဘာဖြစ်လို့တော့ဆိုရင် လူရဲ့အသက်ဆိုတာတူတူလေးပါတဲ့အပင်ညှိတံဇီဝိတမဟုထိတာစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကလူရဲ့တက်တန်းဟာ တရားအတွင်းမှာပဲသိဆုံးကြတာများလို့သူ့အသက်ဟာအလွန်တူတယ်ဒါတွေမကဘူးပညာရှိနဲ့ကြည့်မယ်ဆိုလို့ရှိရင်လူအသက်ဟာအသက်တရှူပဲရှိတာနော်တကယ်ကြည့်မယ်ဆိုရင်အသက်ရှူနေတဲ့လေပေါ်မှာမှီပြီးတော့နေရတယ် ခန္ဓာကိုယ်ရဲ့အငွေ့ပေါ်မှာမိပြီးတော့နေရတယ်လူရဲ့အသက်ဆိုတာအမတမတူတယ်စိတ်တခဏတစ်ခုလေးနဲ့လူဟာအသက်ရှင်နေကြယထာအဲကားတွေကားလမ်းပေါ်မှာကားမောင်းနေလို့ရှင်ကားဘိန်းဟာဒီတထွာလေးလောက်တင်ပဲလမ်းနဲ့ထိတာကြံတဲ့ဟာမထိဘူးဘယ်ခါဖြစ်ဖြစ်တထွာကားလေးလောက်ပဲထိတယ်အဲ့ဒါလိုပဲလူတွေဟာဘယ်နှစ်နှစ်ပဲနေနေ အသက်ရှင်တဲ့အချိန်ကတခဏလေးပဲလို့သူပြောတာအဲ့ဒါကြောင့်မို့မိမိလျော့ရော့မနေပဲနဲ့ဒီအမတန်တူတောင်းတဲ့လူဘဝတက်တန်းလေးမှာမကောင်းတာတွေမလုပ်ဖဲနဲ့ရှောင်ကြဉ်ပါလို့ဆက်ပြီးတော့မြတ်စွာဘုရားကငါးခုမြောက်ကာထာကြတော့လောကမှာခြုံတွေ့နေရတာတွေနဲ့ပတ်သက်ပြီးတော့ ထုတ်ဖော်ဟောကြားတယ်ပတ္တမိလောကေပရိဖန္ဒမာနာပဇံဣမံတဏှာကတံပဝေတုလောကမှာတဲ့ဘဝပေါ်မှာတွေ့တာနေတဲ့ပုဂ္ဂိုလ်တွေဟာအခက်အခဲတွေကြုံလို့တုံလို့ခြောက်ခြားငိုကြွေးပြီးရောက်ရက်ခတ်နေတဲ့ပုဂ္ဂိုလ်တွေအများကြီးတွေ့ရတယ်။ဟောရောက်ရက်ခတ်နေတဲ့ပုဂ္ဂိုလ်တွေအများကြီးတွေ့ရတယ်။ တုံလှုပ်နေတဲ့ပုံကိုယ်တွေအများကြီးရှိတယ်တုံလှုပ်တယ်ဆိုတာစိတ်ဓာတ်အနေနဲ့မငြိမ်ဘူးဆင်းရဲဒုက္ခတွေနဲ့နေကြရတဲ့ပုံကိုယ်တွေတတမှုတွေများတဲ့ပုံကိုယ်ဟာစိတ်ဓာတ်ဟာတုံလှုပ်ချောက်ချပြီးတော့နေတယ်ဟိနာနရာမစ္စုမုခိလပန္တိမကောင်းတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေဟာသိမင်းရဲ့ခံတွင်ဝရောက်တဲ့အခါကျတော့မှ ညှိတွားအော်ဟစ်ကြတယ်တဲ့အဝိဒတဏသေးဘဝပွေသူရလာတဲ့ဘဝတိုင်းမှာဘယ်တော့မှ တွေ့တာမှုဆိုတဲ့စိတ်ဟာမကင်းဘူးတဏဟာမကင်းဘူးဒါကြောင့်မို့တဏကြောင့်တုံ့လှုပ်ပြီးတော့နေချတယ်ဆိုတာလူတဘာဝကိုမြတ်စွာဘုရားရှင်းပြပြီးတော့မမယိတိပတ္တထဖန္ဒမာနေမမယိတာဆိုတာ ငါဟာလို့သတ်မှတ်တယ်လူတွေကပစ္စည်းဆိုလဲငါဟာလို့သတ်မှတ်တယ်လူကိုလည်းသက်ရှိတရဘာကိုလည်းငါဟာလို့သတ်မှတ်တယ်ဆိုတော့ငါလို့သတ်မှတ်တာဒါငါအမိငါညီငါကိုအဲ့လိုသတ်မှတ်တာပစ္စည်းလည်းငါဟာလို့သတ်မှတ်တယ်အဲ့ဒါတမြတ်တနူငါဟာလို့တွေ့တာနေတဲ့တရဝါတွေကိုချိပါတဲ့တေကနှိကြလို့ရှင် ငါဟာဆိုပြီးအာကိုရကြီးလုပ်ပြီးမယ်စိတ်နှလုံးတုံလုံးခြောက်ချသွားကြတယ်စွန့်ရတော့မယ်ဆိုတဲ့အချိန်မှာစိတ်နှလုံးတုံလုံးခြောက်ချနေကြတယ်တဲ့ဥပမာဘာနဲ့တူတော့ဆိုမစ္ဆေဝအပောရကေခိနတော်တေစီဝင်တဲ့ရေလမ်းကြောင်းကြီးကပိတ်ပြီးတော့ရှည်တွေဟာလဲသွားတဲ့အခါမှာငါးတွေဟာဖက်လက်ဖက်လက်နဲ့နော်ရှည်က မြုပ်အောင်မငုံနိုင်တဲ့အချိန်မှာငါးတွေဟာတုံလှုပ်ပြီးတော့ဘလက်ဘလက်ဖြစ်နေကြသလိုပဲတတ္တဝါတွေဟာတုံလှုပ်နေတတ်ကြတယ်တဲ့ဧတံပိဒိဋ္ဌဝါအဲ့ဒီအခြေအနေတွေကိုကြည့်ပြီးတော့အမမောစရိယငါဟာဆိုတဲ့တဏှာနဲ့တွေ့တာတဲ့စိတ်ကင်းအောင်ကျင့်ပါတဲ့ဘယ်ဟာပဲဆိုပြီးတော့ငါဟာဆိုပြီးတော့စိတ်ထဲမှာတွေ့မထားပါနဲ့တဲ့အဲ့ဒါကင်းအောင်ကျင့်ပါတဲ့ ပဝေတုအတ္တတိမကုတ်ပမာနောဘယ်ဘဝရောက်ရောက်ရှားထားတဲ့ဘဝတွေပေါ်မှာပြင်းပြင်းထန်ထန်တွေ့တာစိတ်တွေမဖြစ်ပါစေနဲ့တွေ့တာစိတ်ဖြစ်ရင်ဘာဖြစ်လဲတွေ့တာမှုကြီးလေလေစွန့်လို့ရဖို့ခက်လေလေတွေ့တာမှုများလေလေတောကများလေလေတွေ့တာမှုကြီးလေလေ ရှင်တွေကပူလောင်မှုတွေများလေလေဖြစ်လာမှာဒါကြောင့်မို့မြတ်စွာဘုရားတွေ့တာမှုတွေကိုမပြုပါနဲ့လို့အဲ့ဒါလို့ကာမဂုဏ်အာယုစိတ်တွေများနေတဲ့ပုဂ္ဂိုလ်ရဲ့အဖြစ်တစ်လက်တွေကိုဟောပြပြီးလွတ်ရလမ်းကြောင်းကိုနိလတစ်ခုအနေနဲ့မြတ်စွာဘုရားရှင်ပိဏ္ဏောလပါရတ္တကိုရှင်းပြတယ် ဒီတရားကလည်းအပြည့်စုံဟောလိုက်တာပဲเนาะကာမဂုဏ်အာယုရှိရင်ဘယ်လိုဒုက္ခတွေရောက်တယ်ဘယ်လိုကျင့်နေလဲဆိုတော့ပြောပြီးနောက်ဆုံးမှာဘယ်လိုလွတ်အောင်လုပ်ရမလဲဆိုတာကိုကြည့်တော့ဥဘောတုအန္တေတုဝိနေယဆန္ဒံဒါလွတ်တဲ့နိလန်းလေးတစ်ခုပြောပြအချင်းချုပ်လိုက်လို့ရှိရင်နားလဲရမှာအချင်းချုပ်တယ်ဘာတော့ဆိုရင်ဘဝတစ်ခုဟာ ခြေနှက်စရာအပိုင်းရှိတယ် မကျေနပ်စရာအပိုင်းရှိတယ်ခြေတက်ဆရာအပိုင်းကိုအတ္တရလို့ခေါ်တယ်။မခြေနဲ့ဆရာအပိုင်းကိုအာရိနဝလို့ခေါ်တယ်။ဘယ်ဟာပဲဖြစ်ဖြစ်ခြေနဲ့ဆရာ ကောင်းတာခြေနဲ့ဆရာမကောင်းတာ။ဆေးတောင်မှပဲယောဂပြောက်စေတဲ့ဆေးတောင်မှပဲ side effect ဆိုတာရှိတယ်နော်။ဆိုးချိုးဆိုတာလာတယ်။ဘဝမှာလည်းပဲကောင်းကျိုးဆိုးချိုးဆိုတာနှစ်ခုရှိတယ်ပေါ့နော်။ကောင်းကျိုးကိုအတ္တရလို့ခေါ်တယ်။ဆိုးချိုးကို အာရိနဝလို့ခေါ်တာပဲအဲ့ဒီမှာဘဝရဲ့ကောင်းကျိုးဘဝရဲ့ကျင့်တတ်စရာဘာတော့ဆိုရင်ဘဝရထားလို့ပြောရတယ်ရှင်ရတယ်အပေါင်းအသင်းတွေနဲ့နေရတယ်ချမ်းသာဒုက္ခတွေရတယ်ဘဝမှာပြောစရာတွေရှိတယ်အဲ့ဒါတွေကိုခံစားရတယ်ဒါဘဝရဲ့ကျင့်တတ်စရာတစ်ခုပဲအဲ့ဘဝရဲ့မကျင့်တတ်စရာဘာတော့ဆိုရင်ဘဝကြီးကမတည်ငြိမ်ဘူး ပြောင်းလဲနေတယ်အမြဲတမ်းကိုယ်ကလည်းဘဝမှာရွယ်ရွယ်နဲ့နုနုပြိုပြိုနေခြင်းပဲလို့အိုးလာတယ်အင်အားရှိရှိနေခြင်းပဲလို့အင်အားတွေရောလာတယ်အလှတွေပြက်လာတယ်ဘဝအခြေအနေတွေဆိုးရုပ်လာတယ်ဟောဒါတွေကမဖြစ်ချင်တာတွေဖြစ်တာလေအဲ့ဒါကိုဘဝရဲ့အပြစ်လို့ခေါ်တယ်ဒါဖြင့်အကောင်းနဲ့အဆိုးကရောနေတဲ့ဒီဘဝကြီးကလွတ်လန်းရောရှိသလားလို့ဆိုလွတ်လန်းရှိတယ် အဲ့ဒီလွတ်လန်းမှာအဲ့ဒီလွတ်လန်းကိုသိဖို့ရအတွက်ဘဝကိုပဲပြန်ပြီးတော့ဆင်ခြင်သုံးသပ်ကြည့်ဘဝပေါ်မှာတွေ့တာနေတဲ့တဏှာကိုဖယ်ရှားလို့ရှိရင်ဒါလွတ်လန်းမယ်အဲ့ဒါကိုဟောမလို့မြတ်စွာဘုရားဥဘောတုအန္တေတုဝိနည်းစန္ဒံအကြောင်းတရားနဲ့အကျိုးတရားနော်အကြောင်းတရားနဲ့အကျိုးတရားအကြောင်းတရားပေါ်မှာလဲတွေ့တာမှုမထားနဲ့ အကျိုးတရားပေါ်မှာလည်းတွေ့တာမှုမထားနဲ့အဲ့ဒီနှစ်ခုပေါ်မှာတွေ့တာမှုတွေကိုဖယ်လိုက်ဖတ်တံပရိညာယအနာနုဂိတောတဲ့ဖတ်တဆိုတာဘာကိုပြောတာတုံးဆိုအာယုံမှာထိတွေ့မှုထိတွေ့မှုရှိမှအခုခေတ်တော့ထိတွေ့တာတိုက်ပွဲဖြစ်တယ်ပြောနေကြဘယ်မှာထိတွေ့မှုရှိသွားတယ်ဆိုလူမှလည်းပဲထိတွေ့မှုရှိရင်တိုက်ပွဲပဲ မျက်စိကနေပြီးတော့အဆင်းအာရုံနဲ့ထိတွေ့သွားတယ်အဲ့ဒါထိတွေ့သွားတာ ਨੇ ဘာဖြစ်တုံးဆိုဖတ်တပစ္စယဝေဒနာဝေဒနာပစ္စယတဏှာအဲ့လိုလာတော့တာပဲထိတွေ့မှုကိုအကြောင်းပြုပြီးခံစားမှုတွေပေါ်လာတယ်ခံစားမှုကိုအကြောင်းပြုပြီးတော့ကြိုက်မကြိုက်ဖြစ်လာတယ်ဒါအဲ့လိုဆိုလို့တယ်အဲ့တော့အဲ့ဒီအကြောင်းနဲ့အကျိုးနှစ်ခုစလုံးပေါ်မှာ မတွေ့တာဖို့ဖတ်တာကိုပိုင်းပိုင်းခြားခြားနားလည်ရမယ်ဘယ်လိုနားလည်ရမလဲဆိုဒီထိတွေ့မှုဆိုတာကိုနားလည်ရမယ်ထိတွေ့မှုဆိုတာဟာမျက်စိနဲ့အဆင်အာရုံ ဆုံးတဲ့အခါမှာထိတွေ့မှုဖြစ်တယ်နားနဲ့အသံဆုံးတဲ့အခါမှာထိတွေ့မှုဖြစ်တယ်နှာခေါင်းနဲ့အနံ့ဆုံးတဲ့အခါလျှာနဲ့အရသာ ဆုံးတဲ့အခါခန္ဓာကိုယ်နဲ့ထိတွေ့ဆုံးတဲ့အခါထိတွေ့မှုတွေဖြစ်တယ်အဲ့ဒီ ထိတွေ့မှုတွေဟာငါမဟုတ်ဘူးတကယ်တော့ဖတ်တသဘာဝပဲတို့သူ့ကိုသိတာကိုပိုင်းခြားသိတယ်လို့ခေါ်တယ်အဲ့ဒါကိုညာတပရိညာလို့ပြောတာငါသိတာမဟုတ်ဘူးထိတွေ့မှုဟာဖတ်တရဲ့သဘောသာဖြစ်တယ်လို့သိရမှာအဲ့ဒီဖတ်တရဲ့သဘောသာဖြစ်တယ်ဖြစ်ပြီးတော့အဲ့ဒီထိတွေ့မှုလေးဆိုတဲ့ဖတ်တဟာ ထာဝရလားလို့စဉ်းစားလိုက်ရင်ဘယ်ဟုတ်မလဲအာယုန်နဲ့လားဆုံးတဲ့အခါမှာပဲထိတွေ့မှုဖြစ်တာ မဆုံးရင်လည်းမထိတွေ့မှုမဖြစ်ဘူးဖြစ်ပြီးရင်လည်းသူကပျောက်သွားတယ်အဲ့ဒါကြတော့အဲ့ဒါလို့ဆုံးဖြတ်နိုင်တာကြတော့တိရဏပရိညာလို့ခေါ်တယ်ညာတပရိညာဆိုတာဖတ်လိုက်ရဲ့တဘာဝကိုသိတာတိရဏပရိညာဆိုတာဒီဖတ်လိုက်ရဲ့မမြဲတဲ့သဘောတွေကိုဆုံးဖြတ်နိုင်စွမ်းရှိတာအသိဉာဏ်ရတာတိရဏပရိညာ အဲ့ဒီဖတ်တာပေါ်မှာတွေ့တာတာကိုပယ်ရှားနိုင်ပြီဆိုရင်တော့ပါဟာနာပရိညာလို့ခေါ်တယ်ဟောပါဏပရိအဲ့ဒီပရိညာ၃ခု ਨੇ ထိတွေ့မှုပေါ်မှာတွေ့တာမှုမဖြစ်အောင် ထိမ့်သိမ့်ပါတဲ့ဒါလွတ်လန်းပဲထိတွေ့မှုတွေနောက်လိုက်ပြီးတော့တွေ့တာနေလို့ရှိရင်တော့ဟိုခုနတဏှာတွေဝင်လာတော့မှာပဲပေါ့နော်အဆိုးတွေဝင်လာတော့မှာအဲ့ဒါကြောင့်မို့မြတ်စွာဘုရား ယတတကရဟိတထမကုပ္ပမာနောပြောတာကိုမကြိုက်တဲ့အလုပ်မလုပ်ပါနဲ့ကိုကိုယ်တိုင်ကမကြိုက်ဘူးဆိုတဲ့အလုပ်ကိုကိုယ်တိုင်ကကိုယ့်ကိုပြန်ပြစ်တင်တဲ့အလုပ်မျိုးမလုပ်ပါနဲ့လူတွေကနောက်ကြရင်စိတ်ကောင်းဝင်လာတဲ့ကပြောလေငါကိုကမကောင်းတာဆိုဟုတ်လားငါကိုကမကောင်းတာဆိုအဲမကောင်းတဲ့အလုပ်လုပ်ပြီးမှသူကဒီလိုပြန်ပြစ်တင်တာ ဒါကြောင့်မလို့ကိုယ့်ကိုပြန်ပြစ်တင်တဲ့အလုပ်မျိုးမလုပ်ပါနဲ့လို့ဆိုဘယ်တော့မှအမှားရင်မလုပ်နဲ့လို့ပြောတာဒါအဲ့ဒါကိုဆိုလို့လေယံအတ္တဂရဟိတံအကုပ္ပမနောကိုယ့်ကိုပြန်ပြစ်တင်ရမယ့်အလုပ်မျိုးမလုပ်ပါနဲ့ဆိုတာအကုသိုလ်ဒုစရိုက်ကိုပြောတာအကုသိုလ်ဒုစရိုက်လုပ်ပြီးရင်ဆိုးကျိုးတွေရပြီဆိုငါကိုကဆိုတာဒါပေမဲ့နောက်နှမရတဲ့လူလည်းရှိတယ်မင်းကောင်းရင်ကျွန်ုပ်မဆိုးပါဆိုတဲ့လူကလည်းရှိသေးတယ် ငါဆိုးတာမဟုတ်ပါဘူးပြမလူတွေကဆိုးတာပါဆိုတဲ့လူမိုက်တွေလည်းရှိသေးတယ်အဲ့လိုလည်းရှိသေးတယ်ကိုယ့်ကိုယ်ပြည့်မတင်ဘူးလေကျွန်တော်ကလူဆုံးမဟုတ်ဘူးပတ်ဝန်းကျင်ကဆိုးလို့ဆိုးရတာပါဆိုတဲ့လူလည်းပြောတယ်အဲ့တော့နောက်ဆုံးကလူမှာကိုလို့တဲ့အလုပ်ကိုကိုယ့်ကိုပြန်ပြီးတော့ပြစ်တင်ကြဘယ်လုပ်တုံးဆိုမကောင်းတဲ့အလုပ်ပဲအဲ့ဒီမကောင်းတဲ့ကိုကိုယ်တိုင်ကကဲ့ရရမယ်အလုပ်မျိုးမလုပ်ပါနဲ့မလုပ်ဖဲနဲ့မြင်တဲ့အာယုံ ကြားတဲ့အာယုံထိတွေ့တဲ့အာယုံတွေပေါ်မှာတဲ့တဏအစွဲနဲ့လည်းမစွဲပါနဲ့ငါဟာလို့ဆိုတာတဏရဲ့ဆွဲလမ်းမှုငါလို့ဆိုတာဒိဋ္ဌိရဲ့ဆွဲလမ်းမှုအဲ့တော့ငါဟာလို့လည်းမဆွဲလမ်းနဲ့ငါဆိုတာလည်းအထင်မလွဲလိုက်နဲ့တဘာဝတရားတက်တက်မြတာဖြစ်တယ်လို့အဲ့ဒီလိုတရားဓမ္မကို ရှင်းရှင်းမြင်မယ်ဆိုလို့ရှိရင် ဒါကာမဂုဏ်အာယုန်ရဲ့လွတ်လန်းမှာပဲကာမဂုဏ်အာယုန်တွေ့တာမှုတွေလွတ်ကင်းသွားနိုင်ပါတယ်ဆိုပြီးနောက်ဆုံးအနေနဲ့မြတ်စွာဘုရားဆက်ပြီးပေးတာဖတ်တတခုကိုဥတီပြောတာဖတ်တရင်လားလို့ဆိုမဟုတ်ဘူးတဲ့ရုပ်တည်နံနဲ့အကုန်လုံးဒီတိုင်းပဲချိတတ်ပါစေတဲ့တင်ညာပရိညာဝိသနေယဩခံတင်ညာပရိညာဆိုတာအသိစိတ်တွေအားလုံးအသိတင်ညာတွေအားလုံးကိုလည်းပဲခုတိုင်းသိပါတဲ့ ကိုယ့်ရဲ့တဏ္ဍမှာဖြစ်ပေါ်လာတဲ့အသည့်တွေနဲ့ပတ်သက်ပြီးတော့လည်းပဲညာတပရိညာသဘာဝကိုသိရမယ်တိရဏပရိညာမမြဲတာကိုသိရမယ်ပါဟနာပရိညာတွေ့တာမှုတွေကိုဖယ်နိုင်ရမယ်အဲ့ဒီ၃မျိုးနဲ့ကိုယ့်ရင်ထဲမှာဖြစ်လာတဲ့တရားတွေကိုငါဟာဆိုတဲ့တဏှာမစွဲနိုင်အောင်ငါဆိုတဲ့ဒိဋ္ဌိမဝင်လာအောင်ပရိညာ၃ရက်နဲ့ဖယ်ရှားပါတဲ့ဖယ်ရှားပြီးတော့ အခက်ခဲကိုကြော်လွှားလိုက်ပါတဲ့ဝိတရေယဩဃံဩဃဆိုတာကြော်ဖြတ်ဖို့ခက်တာကိုဩဃခေါ်တာဩဃဟာကာမောဃလို့ဆိုတာကာမဂုဏ်အာယုန်တွေဟာကြော်ဖြတ်ဖို့ခက်တယ်ဆွန့်လွတ်ပြဖို့အမြဲတမ်းခဲနေလူတိုင်းဖို့မလွယ်ဘူးအဲ့တော့လူတွေကလူဘဝကိုဆွန့်လွတ်ပြန်တော့လေဘုန်းကြီးဘဝဘုန်းကြီးရောက်တဲ့အခါဘုန်းကြီးတစ်ခါတွေ့ပြန်ရောနော် တစ်ခုမဟုတ်တစ်ခုပြန်တွေ့တတ်တယ်အဲကြောင့်မလို့ကာမဂုဏ်အယုံဆွလွတ်တယ်ဆိုတာရေရေဒီလိုင်းကြီးကိုဖြတ်ရတဲ့သဘောပဲအမှန်တမ်းခက်ခဲတယ်ဟိုဘက်ရောက်ဖို့ဆိုတာခက်တယ်ပရိကဟေတုမုနိနောဘလိတ်တော်တဲ့လူတွေမှာသိမ့်ပိုက်တာနှစ်ခုရှိဘာမြင်လိုက်မြင်လိုက်ဘာနဲ့သိမ့်ပိုက်တုံးတဏှာနဲ့သိမ့်ပိုက်တယ်တဏှာအမြင်နဲ့ချင့်ကပ်လိုက်တယ်ထိဋ္ဌိအမြင်နဲ့ချင့်ကပ်လိုက်တယ် ဆိုလိုတာကငါငါဟာဆိုတဲ့အတွေးပဲများသောအားဖြင့်လူတွေဟာမဆက်ကဆက်လမ်းမှာ ပြောသလိုပဲတနေ့တနေ့တနေ့လူတွေဟာဘာပဲဖြစ်ဖြစ်ငါဟာငါဟာဆိုပြီးချုပ်ကင်နေကြတာလေအများဆုံးသုံးတဲ့ဟာငါဟာငါနဲ့ငါဟာဒီနှစ်ခုနဲ့ပဲဆွဲလန်းပြီးတော့နေကြတော့ အေးအသိပညာရှိတဲ့ပုဂ္ဂိုလ်ဟာငါငါဟာဆိုတဲ့အစွဲတွေကင်းအောင် လုပ်ပါတဲ့အပုံလှတန်တော့အဲ့ဒီအစွဲတွေငါငါဟာဆိုတဲ့တွေ့တာမှုကင်းသွားလို့ရှင်ဘာဖြစ်တုံးဆိုရှင်ထဲမှာစူးနေတဲ့မြညောင်ကြီးဟာနှုတ်ပြီးသားဖြစ်သွားလိမ့်မယ်ဟုတ်တာပေါ့တွေ့တာမှုရှိလို့လူတွေကတော့ကဖြစ်တာကိုတွေ့တာမှုလွတ်သွားတယ်ဆိုလို့ရှင်ရှင်ထဲမှာစူးဝင်နေတဲ့ခံရခက်တဲ့ဟာဆိုမရှိတော့အဲ့ဒါကို အဘုံလှတန်လောတဲ့မြားနဲ့ဥပမာပေးတာတော့ရှေးတုန်းကမြားနဲ့ပြစ်တာတွေများတာမြားဝမြားနဲ့မြားစုသွားပြီဆိုရင်မြားကချိတ်ကလေးကလည်းပါတဲ့အခါကျတော့ခွဲစိတ်ပြီးထုတ်ရတာအမတမနာကျင်နေမယ်အမတမနာကျင်နေအဲ့ဒါကြောင့်မို့ရှင်ထဲမှာစူးဝင်သွားတဲ့မြားဟာတုတ်ဖို့ရခက်တယ်လို့ ကိုယ်ရင်ထဲမှာရောက်နေတဲ့တဏှာတို့တောကတို့ဒိဋ္ဌိတို့ဆိုနှုတ်ယူဖို့ကမတန်ခက်တယ်အေးခုနလိုငါငါဆိုတဲ့အတွေးတွေကိုဖယ်ရှားလိုက်နိုင်လို့ရှင်အပုံလှတန်တော်ရှင်ဝါဆူးနေတဲ့မြာကြီးကိုနှုတ်လိုက်ရသလိုစရမပမတ်တော်အဲ့ဒါကိုတတိထားပြီးတော့အဲ့ဒီအခြေအနေရောက်အောင်မမေ့မလျော့ချင်းချင်ကြုတ်ကိုအထုတ်ပါတဲ့ ဒါဘောနေတဲ့ကျင့်ကြံကြုတ်ကိုအထောက်ပါနာတိတတိလောကမိမှန်ပရင်စာအဲ့ဒါလို့အထုတ်လိုက်လို့ရှိရင်လက်ရှိဘဝကိုလည်းမတွေ့တာတော့ဘူးနောက်ဘဝကိုလည်းမမျှော်လင့်တော့ဘူးဆိုတာဘာကိုမှလိုချင်တာမရှိတော့ဘဲနဲ့တဏှာဟာဆုံးသက်ပြီးတော့တဏှာကင်းရနိဗ္ဗာန်ကိုရောက်ရှိနိုင်ပါတယ်လို့နိဗ္ဗာန်ရောက်ကြောင်းတရားကိုဟောတာမှန်ရသော်ဗျာနော် နိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာနာတိတတိလောကမိမံပရင်စားတယ်လက်ရှိဘဝကိုလည်းမတွေ့တာဘူးနောက်ဘဝကိုလည်းမမျှော်လင့်တော့ဘူးသူဟာအလုံးဟာတဏှာအနေလုံးဝလွတ်ကင်းသွားတယ်ဆိုတဲ့အထိပ္ပယ်ကိုဖော်ပြတာဒါကမြတ်စွာဘုရားကရှင်ပိဏောလပါရထွန်ဆကိုနှစ်ပါးထဲမှာခန္ဓာကိုယ်ကြီးတိုက်တယ်ဟောလိုက်တဲ့ခါထာ၈ပုဒ်အဲဒီခါထာ၈ပုဒ်ကိုဂုဟထကတောက်လို့ ခေါ်တာဖြစ်ပါတယ်ဒုတိယမြောက်ဒီတုတ်တန်ကိုမြတ်စွာဘုရားရှင်ပိဏောလကိုဟောခဲ့ပေမဲ့လို့သာသနာတော်မှာထင်ရှားတဲ့တုတ်တန်ဖြစ်ပြီးအဝန္တိတိုင်းကကြွလာတဲ့ရှင်သောနာမြတ်စွာဘုရားကိုဒီတုတ်တန်တွေကိုရွတ်ဆိုပြီးတော့ပြတဲ့အခါမြတ်စွာဘုရားကိုယ်တိုင်နားထောင်နားထောင်ပြီးတော့အေးစားတဲ့တဲ့ စာရီကြီးနေအောင်ရတာပဲတရားတွေကြီးနေအောင်ရတယ်လို့ဆိုမြတ်စွာဘုရားကိုယ်တိုင်ကတာရုခေါ်တယ်သူကိုယ်တိုင်ဟောထားတဲ့ဒီသုတ်တန်တွေကိုသူကိုယ်တိုင်ပြန်နာပြီးတော့သုတ်တန်16ခု နာပြီးတဲ့အခါမှာမြတ်စွာဘုရားကိုယ်တိုင်တာရုခေါ်ခဲ့တယ်တဲ့တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ခုဟတကတုတ်ကာမဂုဏ်အာယုများကိုစွန့်လွတ်ပါ ကာမဂုဏ်အာယုံကိုဆွန့်လွတ်ပါဆွန့်လွတ်ဖို့ကြိုးစားဖို့မြတ်စွာဘုရားတိုက်တွန်းထားတဲ့အတိုင်းတို့ဘဝမှာလည်းပဲရှင်တွေကရှင်တွေမှာစုဝင်နေတဲ့မြတ်ကိုဆွတ်နှုတ်ပြီးချမ်းသာဒုက္ခရနိုင်ဖို့အတွက်ကာမဂုဏ်အာယုံကိုဆွန့်လွတ်ရမှာဖြစ်တယ်လို့ကိုစီကိုစီမှတ်သားနိုင်ယူပြီးဆွန့်လွတ်နိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း